1340ခုနှစ်တော်သလင်းလာပြီ15ရက်နေ့ပါပဲဝါတွင်ဝါသူလာပြီ15ရက်နေ့ကစတင်ပြီးတော့မိတိမနေကေဥပတိပန္နာသပါဠိတော်အရဏဝိပင်္ဂသုတ်ပေါ့အဲဒီသုတ်တာကိုဟောလာတယ်ရဏဆိုတာက ကိလေသာအမရှိဘူးကိလေသာမရှိအပြစ်မရှိအပြစ်ကျင်းဝေးအဲဒီအပြစ်ကျင်းဝေးနေထိုင်ဖို့ရတော့လေဆရာဆိုဘုရားကဟောကြားတဲ့ဒေသနာပါပဲအဲဒီအရဏဝိပင်္ဂတုဆရာဆိုဘုရားကိုယ်တိုင်ပဲပထမအကျဉ်းချုပ်ဟောကြားပြီးတော့နောက်အကျဉ်းချုပ်မာတိကာကိုတစ်ခုချင်းတစ်ခုချင်း ကွဲကြဝေဘာပြီးတော့ရှင်းပြသွားတော်မူပါတယ်သူတုံရင်းကတော့အရဏဝိပင်္ဂဆိုတော့အကြည့်ကင်းကင်းအဲနေထိုင်ရေးကိုဗောလေခွဲခြားဝေဘာပြီးတော့သွားတဲ့တုံးလို့ဒီလိုတိတ်ပဲရပါတယ်ဥပတ္တရာလည်းပဲရှင်းသွားပါတယ်ဘုရားကဓမ္မအမိပေးထားတာအပြစ်ကင်းဝေးနေထိုင်ရေးလို့ဒီလိုမိပေးထားပါတယ် လောကလူရဲလို့လာဖြစ်ပြီဆိုလို့ရှိရင်လူမှုရေးအမြင်နဲ့ကြည့်လို့ရှိရင်လည်းပဲစိတ်တန်တရားအပြည့်ကင်းနောက်တန်တရားရေးနဲ့ပတ်သက်ပြီးတော့လည်းပဲသမဏအရေးကြီးတဲ့အပြည့်တွေပေါ့ရှင်းရှင်းရှင်းရှင်းနေရထိုင်တော့လို့ပြီးတော့မြတ်စွာဘုရားဟောကြားတဲ့သုတ်ပါအမှန်ကောင်းပါလူတွေဆိုတာမျိုးက လမ်းမှန်ကိုပြတဲ့ပုဂ္ဂိုလ်မတွေ့ရသေးဘူးဆိုလို့ရှိရင်လမ်းလွဲရိုးပဲနိုင်ရဲပါပဲဘုရားတို့မြတ်စွာဘုရားလောကမှာမပွင့်တော့မပေါက်ပေါက်ခင်ကလူတွေဟာလမ်းလွဲနေလိုက်နေကြတာပဲအဲဒီလမ်းလွဲလိုက်နေတဲ့လူလောကထဲမှာပေါ့တော်တော်ပါးရင်နားရင် ရှိတဲ့ပုဂ္ဂိုလ်များကဆရာတက်နေကြတာအဲ့ဒီဆရာတွေကိုယ်တိုင်ကိုကပဲလမ်းမှာမြင်နာမှာမဟုတ်ပဲကြော်သလိုရော်သလိုတွေးချပြီးတော့တချို့တချို့ညံမဲ့တဲ့ပုဂ္ဂိုလ်တွေကကြီးညိုတာနဲ့ဆရာကြီးတွေတက်လုံနေကြတာဘုရားတွေတက်လုံနေကြတာမျိုးမျိုးအကျန်တွေမှောက်မှားပြီးတော့ အယူဝါဒအမျိုးမျိုးတွေလည်းပဲဒီလိုယူကြတာဂိုင်းဝဲအများကြီးပါပဲတရားမပွင့်ဝင်ကဒီလိုတကြောလုံးမှာပေါ့လေဆရာအဖြစ်နဲ့ကုလလကတ္တပအစရှိတဲ့ဆရာကြီးတွေပေါ့ဒီလိုအနေနဲ့တော့ဆရာကြီးတွေပေါ့ပွင့်နေကြတာအဲ့ဒီဆရာတွေကဘာမှသူတို့အိဗယ်ရှိတာမဟုတ်ဘူးဘုရားကြီးကဝိုင်းကြည့်ကြတာကြည့်ကြတာလည်းဟုတ်လို့ တော်သလိုကြောင့်သလိုပေါ့ဒီတွေးထားပြီးတော့ဘုရားကြီးဟောနေရတာအဲ့ဒီဆရာကြီးတွေမပေါ်ခင်ကလည်းပဲလူတွေလမ်းလွဲလိုက်လိုက်နေတာအဲဆရာကြီးတွေပေါ်လာတော့လည်းပဲဒီဆရာကြီးရဲ့ယူဝါဒတိုက်မြစ်တဲ့ပြီးတော့ဒီလိုပဲလိုက်နေကြတာဘုဒ္ဓဝါဒမပေါ်ထုတ်ခင်ကဆိုလို့ရှိရင်ဒီမနဝါဒကြီးပဲရှိတာလေဒီမနဝါဒဆိုတာကဓမ္မကုပ္ပေတဝါဒပဲ အခုဟိန္ဒူအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေအဲဒီဇမာကိုယ်ကြကြတာသူတို့ကောင်းကင်ဘုံမှာရှိတဲ့မဟာဇမာဆိုတာပါအဲဒီမဟာဇမာကြီးကကဘာနဲ့ခြေပြီးတော့တက်တန်းခြေကူနေရတာလူပြည်လောကကဇာနေအားထုတ်လို့ဓမ္မပြည်လောကရောက်သွားတဲ့အခါအဲဒီဓမ္မငယ်ကြီးကတက်တန်းဘာမှမရှိဘဲနဲ့လူပြည်လောကပြန်ပြီးတော့ဆင်းရတယ် ပထမဆုံးရှိနေနေတဲ့ဓမ္မကြီးကတော့သူ့ဇာအချိန်အားလျော်စွာဘောလေဟိုမှာကောင်းကင်ဘုံမှာအကြာကြီးရှိနေတယ်လူပြည်လောကပြန်ပြီးတော့ဓမ္မပြည်ကရောက်တဲ့ပုဂ္ဂိုလ်တွေကဇာရှင်ကမကုန်သေးဘူးလူပြည်လောကမှာဇာလူဆက်ရတော့တော့ကြည့်လိုက်တဲ့အခါမှာသူတို့ရဲ့ဆရာဓမ္မကြီးကဒီတိုင်းရှိနေတာငါတို့လည်းအသက်ရှင်ရဲ့အရာအလုံးကိုကြည့်နေတယ် တ္တဝါတွေကိုလည်းပဲသူကဖန်ဆင်းတာပဲဆိုတာပေါ့လေဒီလိုယူဆရတယ်ဒီမကြီးကိုယ်တိုင်ကလည်းပဲသူတယောက်တည်းနေရတော့ပြင်းပြင်းနဲ့ဖြစ်တာနဲ့မလို့အခုနေအာကာသဘုံလောကသားတွေအတိတ်ရောက်လာလို့ဒီကောင်းပါပဲဆိုတာအဲဒီလိုစိတ်ဆန္ဒတွေဖြစ်လို့ခန္တီပြေတဲ့ဤပြန်ခဲ့ဆိုတဲ့အတိုင်းပေါ့အလိုက်တဲ့ဓမ္မ လူပြည်လောကကသံတရားတွေအားထုတ်လို့ဇန်ချိန်နဲ့တတုပ်ပြီးတတုပ်ပေါ့လေဓမ္မတိတွေရောက်သွားတာအဲ့ဒါကိုပဲသူကငါလိုခန္ဓာတိုင်းရှိရတာပဲဆိုပြီးတော့သင်ကြည့်သွားတာသင်ကြည့်ရဆိုလည်းကြည့်ကြပဲဒီတော့ဒီဒီမာကြီးကအဖြစ်အောက်ကြီးကစပြီးတော့တက်တက်တက်သွားတာဘဝက်ဘဝက်ကနေပြီးတော့စပြီးတော့ဆင်းလာလိုက်တယ်နောက်ဆုံးပရမသံဘုံမှာဝတ်ဒီမဟာသမားလေးနဲ့ပြီးတယ် ကဘာနဲ့ဖြီးပြီးတော့ပဲတတရှင်းဖြီးကြည့်မယ်ဆိုလို့ကြည့်ကြတယ်အဲ့ဒီဇမကြီးကဖန်ခြင်းတာတတ္တဝါရောကဘာလောကကြီးရောတိတ်ကြည့်တဲ့တတ္တဝါရာရောဖန်ခြင်းတာဇမကြီးကိုယ်ရာလည်းပဲဒီတိုင်းပဲယူထတာပဲအဲ့တော့ကဘာသဇမဝါရကဘာလို့ဇမစပြီးတော့ဘာသာရေးရှင်းလာတာဇမဝါရအဲ့တော့ဓမ္မ ကျမ်းဂန်များမှာကွဲထားတာကပရမအတ္တနဲ့ဇီဝအတ္တနဲ့ကွဲတာပရမအတ္တဆိုတာကမဟာဇမာကြီးကိုပရမအတ္တကမ္ဘာလောကကြီးကိုစိုးမှုအုပ်ချုပ်တယ်သူအစိုးရတယ်အရာတိုင်းကိုလည်းပဲသူကသိတယ်ပြီးတော့တသူတည်းပဲဒုက္ခဒုက္ခစသည်မှာကျင်းတယ်လို့ဒီလိုပဲယူဆတယ်အဲဒါပရမအတ္တမဟာအတ္တကြီးပေါ့လေသမဏကြီးမတဲ့အတ္တကြီး အဲဒီမဟာအတ္တကြီးကနေပြီးတော့ကမ္ဘာလောကမှာပေါ့ဒီအတိအတိရှိရတဲ့တတ္တဝါတွေကိုယ်မှာပေါ့ကိုယ်စီကိုယ်ကအသက်ကြီးတွေကသွင်းနေတယ်ဆိုဒီဒီပဲအသက်ကြီးတွေသွင်းနေတယ်ကိုယ်မွားလေးတွေကအစပါလို့မှာအသက်ကြီးရဲ့မှာမဟာဇမကြီးကသွင်းပြလိုက်တာတဲ့ဒါသွင်းပြလိုက်တဲ့အသက်ဟာတစ်ခုနဲ့တစ်ခု ဇီဝအတ္တချင်းမလို့တစ်ခုနဲ့တစ်ခုမတူဘူးတဲ့တွဲရတယ်ခန္ဓာကိုယ်ကြည့်တော့သူကလည်းအတ္တလည်းကြည့်တယ်တဲ့သူကလည်းပဲသူ့အလိုက်ပေါ်အစိုးရတယ်တဲ့အမြဲလည်းမြဲတယ်အတ္တရဲ့ဤရာကိညာဖြစ်တဲ့ခန္ဓာကိုယ်ကြီးကပြည့်စုံသွားတယ်လို့အဲ့ဒီဓမ္မကြီးကခွဲခြားပြလိုက်တဲ့ဇီဝအတ္တခေါ်တဲ့အသက်ကောင်ကြီးကတော့မပြည့်စုံဘူးတဲ့အများအားသူရှိနေတယ်ဒီလိုယူဆတယ် ခန္ဓာဟောင်းပြည့်စည်သွားလို့ရှိရင်အခြားခန္ဓာတွေကြောက်နေတော့သူကဖြစ်ရတယ်တဲ့မဥမနာမသေးဘူးပေါ့ဒီကအဲ့ဒါပရမအတ္တလို့ဇီဝအတ္တဆိုတာဒီလိုပဲသူတို့သူတို့ဟိန္ဒူကျမ်းတွေမှာဆိုလို့ရှိရင်ခန္ဓာနာရေးထားတာဘုန်းကြီးတို့ဘုရားကျမ်းစာတွေမှာတော့အဲတော်တော်လေးကျေပြတော့ပါတော့ပါပါတယ်ဒါပေမဲ့သူတို့လိုတော့ခန္ဓာတော့မဟုတ်ဘူးပရမတ္တဇီဝအတ္တ သိယုံညပါလေဘုရားအယူဘုရားဝါဒအယူရှိတဲ့ပုဂ္ဂိုလ်ရောနားလည်ရင်သိရှင်းကြထားတာပါပဲအဲဒါဓမ္မနအယူဝါဒရှိတဲ့ပုဂ္ဂိုလ်ကမိမိအတ္တလေးသိကြအောင်ဆိုရတော့တော်သလိုရောသလိုသူတို့လုပ်ကြတာတတ္တဝါကြီးစပြီးတော့ယဉ်နာပူဇော်တာငါဇမာကြီးပေါ့ပရမအတ္တကြီးအလိုကြလောက်တာပဲဆိုပြီးတော့အဲဒီဟာကိုသတိရနေလို့သင်တို့ဘာလို့လဲပဲဉာဏ်လေး ဒီလိုပဲအကြောင်းအားဖြင့်တော့ဆွဲထွက်သွားတာပါဒီကအခြေခံတာပါပဲပြီးတော့ဟိန္ဒူတွေကဘာလုပ်တယ်လဲဆိုတော့ရှင်ငံမြေတို့သမုဏမြေတို့ဟိုလေအဲဒီရေချင်းချိုးလိုက်လို့ရှိရင်အနှစ်နဲ့အလားလားကရုပ်မှာထားတဲ့ပါပတွေမကောင်းမှုပါပတွေတဲ့ရည်ကြီးကြောင်းနဲ့မြော့ပါပြီးတော့အတ္တလေးကသူပြဲကြံနေတယ်အတ္တလေးသူကြောလို့တယ်အများကြီး အဝတ်ငွေဖဲနဲ့ကျင့်တာတွေရှိတယ်အသားတွေဘောဒီချိုးကြပြီးတော့အသားတွေငတ်ခံပြီးတော့ကျင့်တာရှိတယ်ညာကြည့်ပါလားဒါတော့သူ့ပို့ရာပေါ်မှာအိတ်ဓာတ်ရှိတယ်ရိုးရိုးသူလိုကိုလိုပေါ့ဒီအင်းရတဲ့အိရာပေါ်မှာမိဖဲနဲ့ဒီမှာသူတွေထောင်ထားတာအိရာပြီးတော့မိဘုံမှာသူတွေတတ်ထားတဲ့အရာတွေပြီးပြီးတော့နေတာအမှန်တရားရဲ့အခါမှာ ရည်ရဲဆင်းစိတ်ပြီးတော့ဗောလေအတ္တရိတာရှိအောင်လုပ်တာရှိတယ်ရိုးရိုးပါပဲဒါတော့တရားနှချောင်းစိတ်ကဲကိုချိန်ပြီးတော့သခုံးယူနေတာရှိတယ်အုံမင်စိုက်တာတွေရှိတယ်သုံးလို့ပဲတယ်ဟောကျုပ်များနွားမရှင်တွေပါဒီစားပြီးတော့ဗောလေနွားလိုသွားနွားလိုစားခွေးလိုသွားခွေးလိုစားတယ်ရားကြီးကကျန်ကလည်းမအပြည့်စုံကြတယ်ဘုန်းကြီးကသုံးလုံးပြောနေတယ်အဲ့ဒါကြီးရှိတယ်အတ္တသင်ကြအောင် လုတ်တဲ့ကြီးတွေဟောဒီမှာအလွဲတွေလျှောက်ရှိကုန်တာများကြီးပါပဲအဲဂျိမ်းဘာသာဝင်တွေဆိုလို့ရှိရင်တော့ပူပြီးတော့သူတို့ဒီဘက်မှာအကျင့်ဆန်းတာတွေပေါ့ရှိပါတယ်ဂျိမ်းတရားကြီးကိုယ်တိုင်ကပဲကိုတုံးလုံးကြီးပဲမဟာဝီရခေါ်တဲ့နိဂန္ဓနာတာပုဒ္ဒဆိုတာပေါ့ဒီအဲ့ဒီပုဂ္ဂိုလ်ကြီးကိုယ်တိုင်ကဆရာကြီးကိုယ်တိုင်ကပဲ အဝတ်မိုးဖဲနဲ့ကျင့်တာသူတပည့်ဒီလည်းပဲအကုန်လုံးအဝတ်မိုးဖဲနဲ့ကျင့်တာအဲနောက်အဲဒီဒိန်းပြားကြီးကွယ်လုံးတဲ့နောက်ပိုင်းကျမှအကွယ်ပြားပြည့်တဲ့ယူဝါဒတွေကွယ်တာနဲ့အဝတ်တဲ့ဒိန်းပါလာဝင်နဲ့အဝတ်ပါတဲ့ဒိန်းပါလာဝင်ဆိုတာအခုကွယ်ပြားတွေဖြစ်တယ်ဒီကတော့အဝတ်မိုးအဲ့ဒါကြီးရှိတယ်သုံးလို့ပဲပြီးတော့ဒီအမနာပူတဲ့အခါမျိုးမှာဒီမိမိရဲ့ပါဝင်ခြင်း အရက်လေးမျက်နှာမှာလည်းပဲမိဘုံကြီးပုံထားတာမိဘုံကြီးဖူထားတာအပေါ်ကလည်းပဲနေရပူးလေးပဲလေးတာကအပူရဲ့အပေါ်ကအပူရဲ့ဆိုပင်စာတပဆိုတာအဲအဲ့လိုအပူတိုက်ပြီးတော့အလွဲချော်လေးရှင်းတဲ့အကျင့်တွေလည်းရှိတယ်သုံးလို့ပဲလေတော့အဲ့ဒါအလားလွဲကြီးလိုက်နေကြတာပေါ့ပထမဇမကိုယ်ပဲဘုရားစားပြီးအဲ့ဒီဇမကြီးကိုလည်းပဲပထမအတ္တအမှန်ကြီးကျယ်မြင့်မြတ်တဲ့အတ္တကြီးပဲလို့ယူဆပြီးတော့

မဟာယမကြီးနဲ့တွားပြီးတော့ပူးပေါင်းပြီးတော့မဆုံးနိုင်တဲ့အနတ္တဒုက္ခကိုခံစားဖို့ဆိုပြီးတော့အဲ့ဒီလိုပဲကျိုးပနေကြတာအခြားယူဝါဒတွေလည်းပဲဒီလိုပဲခက်ဆင်ခြင်းပါပဲအဲ့လိုရှိတယ်အဲ့တော့အဲ့ဒီလိုတော့တဲ့မှာဘုန်းကြီးတို့မြတ်စွာဘုရားလောကမှာပွင့်ထုံးပေါ်ပေါက်ရတာသတ္တဝါတွေကတော့လမ်းလွဲလိုက်နေကြပြီဘုန်းကြီးစိတ်ထဲတော့ຢာကင်လို့ပြည့်လို့ပါပဲလမ်းလွဲလိုက်နေကြ မြတ်စွာဘုရားပွင့်ဆုံးပေါ်ပေါက်လာတဲ့အခါမှာကျွတ်တဝင်မဲ့တချို့တည်းပုဂ္ဂိုလ်လောက်ပဲနည်းနည်းသက်သာရတယ်။ဒါပေမဲ့လို့တိတိမဝေးကရဟနာဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေတောင်မှအလွဲချော်ကြီးဖြစ်နေတာရှိတယ်။မြတ်စွာဘုရားနဲ့တွေ့လို့တရားနာကြတရားတွေအားထုတ်လို့မှသုသာဝင်ကြတာအများကြီးရှိတယ်။ကိုတုံးလုံးကိုယ်တော်တွေတောင်မှမြတ်စွာဘုရားတရားကြားနာလို့မရတာဖြစ်သွားတာအများကြီးရှိပါတယ်တော့ အဲ့တော့စိတ္တမဝေးကနောက်ဆုံးယဟနာဖြစ်နိုင်လောက်တဲ့အခြေအနေဆိုင်နေတဲ့ပါရမီရှင်များတော်မှာလမ်းမှာပြရဆရာသမားမရှိတော့လမ်းလွဲကြီးလိုက်နေကြတာလူခွင်းတို့တွေလည်းပဲအစမတင်တန်မြာကဘောလေဘလောက်ကြည့်ရလိုက်နေမလဲဆိုတာအဲ့ဒါတော့သိကြည့်တယ်ညာနာများတော့မှညာနာလောင်းများတော့မှလိုက်ခဲ့သေးတယ်ဆိုလို့ရှိရင်တမ္မာပုဂ္ဂိုလ်တွေဆိုရင်တော့ပဲပြောဝင်ရရှိတော့ အများစုကလက်လွဲလိုက်နေတဲ့တဲမှာမြတ်စွာဘုရားကပွင့်ဖို့ပေါ်ပေါ်လာပွင့်လို့ပေါ်ပေါ်လိုက်တော့ပေါ်ပေါ်လာတာနဲ့မြတ်စွာဘုရားကအလောကလုံးမာကုဏသမဘာဝင်စားပြီးတော့သိရှိတော်မူတဲ့အခါမှာတတ္တဝအများအပြားဟာလမ်းလွဲကြီးလိုက်နေပါလားဆိုတာအမှန်ကြီးမားတဲ့မဟာကရုဏာဖြစ်တော်မူတယ်။ကုမေကောလောကတဏိဝါတော်တိ

ရဲတယ်ဆိုတာကောင်းစားချမ်းသာတယ်ဆိုတော့သူ့ဝိညာဉ်ထားတာဒီအတ္တလေးကဘယ်တော့မှမသေးမပြောက်ဘူးအများအားတည်ရှိနေတာပဲဆိုတော့သူ့ဝိညာဉ်ထားတာဒါထက်တန်းသားဇမားတွေကိုယ်တိုင်ကိုကတော့မှဒီလောက်အတ္တဆိုကြီးတယ်ဆိုလို့ရှိရင်ဇမားအောက်နှိမ့်ကြတယ်တော်တော်များများနဲ့တည်းဒီတော့သူတို့လောက်မှအဆင်မမြင်တဲ့လူသားတွေဆိုလို့ရှိရင်လည်းပြောရရှိတယ် အတ္တဝါဒနောက်တစ်ခေါက်ကလိုက်တာအိန္ဒိယတနိုင်ငံလုံးမှာဆိုလို့ရှိရင်မြတ်စွာဘုရားမပွင့်ရင်ကဒီလိုပဲဒီအတ္တပဲအတ္တကိုအတ္တမအတ္တမခေါ်နေတာဒီကြားတဲ့ဘုန်းကြီးတို့မြတ်စွာဘုရားပွင့်တာတလောကလုံးရှိတတ္တဝါတစုကတော့လူတွေရောနတ်တွေရောဇမားတွေရောလမ်းမတော့လိုက်နေပြီဆိုတာပေါ့အဲ့ဒီလမ်းမလိုက်နေတဲ့လမ်းမကိုဆက်လိုက်ပြီးတော့ဒုက္ခတွေမရောက်ရအောင်ဆိုပြီးတော့ မြတ်စွာဘုရားကလမ်းမှနေပြပြီးတော့ဟောတာဘယ်လောက်ကောင်းလဲအဲ့ဒီရကြအဲ့တော့ပထမဆုံးဒီတတ္တဝါတွေလမ်းမှနိုင်လိုက်ပြီးတော့အကြီးကြီးဒုက္ခတွေရောက်နေတန်မြာလျှောက်လို့မှာကေသိက္ခာသိတာသူကေခေါ်တဲ့ဘဝသူတွေရောက်လိုက်လူဖြစ်လိုက်နတ်ဖြစ်လိုက်ယာမပဒမဖြစ်လိုက်ဓမ္မမတခါအောက်ဘုံကြီးပြန်ပြီးတော့ဆင်းလိုက်ငရဲပြန်ပြီးတော့ကြလိုက်တာပေါ့ တပြောင်းတပြန်မို့လို့ဖြစ်ဖြစ်နိုင်ဖြစ်နေတာမြတ်စွာဘုရားမကရုဏသမဘာဝင်စားပြီးတော့သဗ္ဗိဇညာနဲ့ကြည့်တော်မူတဲ့အခါမှာအမှန်တန်ကြီးမာတဲ့စိဏတနာဟုတဲ့မဟာကရုဏာဖြစ်တော်မူတယ်။အဲဒီမဟာကရုဏာတော်နဲ့မြတ်စွာဘုရားတတ္တဝါဒီထံချင်းကပ်တာတကယ်လို့သာငါဘုရား မကယ်တင်ဘူးဆိုလို့ရှိရင်လမ်းမှာမပြဘူးဆိုလို့ရှိရင်ဒီတတ္တဝါတခုဟာတော့လမ်းမှာကြီးတစ်ကောက်ကောက်လာပြီးတော့ဘယ်တော့မှဒီဆင်းရဲဒုက္ခတွေကလွတ်နိုင်တော့မှာမဟုတ်ဘူးဆိုတာပါလေရှင်းတာသနာပြီးတော့တတ္တဝါတွေထံရှင်းကပ်တာဘုရားဖြစ်မှရှင်းကပ်တာတော့မဟုတ်ပါဘူးဘုရားမဖြစ်ခင်တည်းကဒီဒီကရမြတ်စွာဘုရားထာမောက်မှာသူ့ရာဆင်းရဲတဲ့ဘဝနဲ့အဲ့ဒါမှပြိတိမဘွိကဘောလေနောက်ဆုံး ရလာဖြစ်တဲ့အတူပဲကျွတ်တောက်ဝင်နိုင်ပါရဲ့အဲဒီလိုအခွင့်အရေးကြီးကိုလက်လွတ်ပြီးတော့ငါကိုယ်တိုင်းပဲသံတရားဝဲဩကမြတ်ဘက်ကနေပြီးတော့ဟိုဘက်ကရောက်ရှိပြီးတော့တတ္တဝါတွေကဲတင်မယ်ဆိုတဲ့ကျုပ်ဝါခြင်းနဲ့ဒါနဆိုင်ကပါရမီတွေဖြည့်ဆည်းပြီးတော့နောက်ဆုံးဘုရားဖြစ်ရဲ့ဖြစ်ရတယ်။ဘုရားဖြစ်တော့ပို့ပြီးတော့တတ္တဝါတွေကငါသူတို့နာနဲ့ရှင်းတာပါပေါ့။လမ်းမှန်ကြတာ ကိုကျင့်သီလတွေကောင်းဖို့စိတ်နေစိတ်ထားတွေမြင့်မြတ်ထက်တန်းကြဖို့ဒါတော့ရေတိစ္ဆာပြစ်တာသူလေခေါ်တဲ့ဘဝဇိုးတွေမရောက်ဖို့ရပါဘူးဘဝဇိုးရောက်ရောက်တတ်တဲ့လမ်းမှားတွေလမ်းမှားတွေကိုပေါ်ပြအဲဒီဘဝဇိုးကလုံးရောက်ရလုံးရောက်ကြောင်ဖြစ်တဲ့လမ်းမှန်တွေကိုပြတာဒါတော့လူလောကနတ်လောကဇမလောကရောက်ကြောင်ဖြစ်တဲ့အကျင့်တရားတွေဟောဒီကုသိုလ်တွေပြတာ ဘဝတွေအညွတ်ညွတ်ဖြစ်နေရတော့ဒီဘဝတွေကလွတ်လို့တဲ့ပုဂ္ဂိုလ်တွေကိုသုတိပ္ပံတရားတွေကြရတာပေါ့ပညာဘာဝနာလုပ်ငန်းတွေကြရတာလုပ်ငန်းတွေကြတော့ဘဝတွေချုပ်ငြင်းမှုကိုလိုလားတဲ့ပုဂ္ဂိုလ်များမြတ်စွာဘုရားသုဆုံးမကျေအတိုင်းရှင်းသုံးတဲ့အခါမျိုးမှာသောတပန်တဂရကနာဂယာနာသူ့ဘောမှာဖြစ်သွားရတယ်ဘဝတွေကလုံးရောက်ဒီပိုင်းလုံးရောက်တာတော်တော်လေးလုံးရောက်တာလုံးဝတခါလေးလုံးရောက်သွားတာပေါ့အဲတော့ ကောင်းရာသုတိလာရလာကြောင့်ဖြစ်တဲ့ကုသိုလ်ရေးကုသိုလ်ရဲ့အကျိုးပေးရဘုံဘဝလေဘဝဘဝတွေကလွတ်မြောက်လွတ်မြောက်ကြောင်ဖြစ်တဲ့အဖြစ်လေအပြည့်ဆုံးကြသွားတာပြီးတော့ဘဝသိုးတွေရောက်ကြောင်းဖြစ်တဲ့မကောင်းမှုအာဟုတုဒုတိယတရားတွေကိုလည်းမြတ်စွာဘုရားကအကျိုးပေးရဘုံဘဝနဲ့သူကြသွားတာမာကရုဏာတော်နဲ့တတ္တဝါတွေကဆင့်ကပ်ပြီးတော့ တရားမှန်သမျှကိုလေအကုန်လုံးသိရှိပြီးတော့ဒေသနာဉာဏ်လေးတဲ့ကမှာခေါ်ကြတာပဲတကယ်လို့များလောကမှာမြတ်စွာဘုရားပွင့်ထွက်ပေါ်ပေါက်မှုမရှိဘူးဆိုလို့ရှိရင်ဘုန်းကြီးတို့တရားလေအဲဒီလမ်းမကိုလိုက်နေကြဟာသိကြတယ်လမ်းမလိုက်ဟောတယ်သိကြတယ်ကုံမက်ကကုံမက်ကကုံမက်ကပฏิပန်တော့ုမဲကပฏิပန္နောလောကတဏိဝါတော်သူရောငါဘာတတ္တဝါပေါင်းဟာကုမဲကလမ်းပါတဲ့ ကိုမဲကပฏิပန်ဆိုလာမလိုက်နေတာလာမကြီးလိုက်နေကြမှာလာမကြီးလိုက်နေလို့ရှိရင်ဘေဒုက္ခတိနဲ့ကြုံပြီးတော့ဆင်းရဲတွေနဲ့ပဲသွားရမှာပေါ့ဆင်းရဲနဲ့ပဲမိတ်ဖွဲ့ပြီးတော့ဆင်းရဲပဲအခေါ်လုပ်ပြီးတော့ဒီလိုပဲဒုက္ခရောက်တဲ့အဲလမ်းတွေကြီးပဲတစ်ပေါက်ပေါက်လိုက်နေတာဆင်းရဲကဘယ်တော့မှကျွတ်မှလွတ်မှာမဟုတ်တော့ဘူးတကယ်တွေးကြည့်လိုက်မယ်ဆိုလို့ရှိရင် သဝေဒလည်းအမှန်ရပြန်ကောင်းတာမြတ်စွာဘုရားလောကမှာပုံထုတ်ပုံပေါ်တော်ပါရဲ့ဒီကပုဂ္ဂလသာဘိကဝေပါတုဘာဝအဲဣဒဣကပုဂ္ဂလသာဘိကဝေပါတုဘာဝမဟာတော်စေကုတ်တာပါတုဘာဝဟောတိမဟာတော်ဥပဒတာပါတုဘာဝဟောတိမဟာတော်အာလောကတာပါတုဘာဝဟောတိစိတ္တ တဆူကြီးတော်မြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါက်လာခြင်းကြောင့်သူရောငါပါတတ္တဝါတစုမှာဉာဏ်မျက်စိကိုရတယ်ဉာဏ်အလင်းလေးဉာဏ်ရောင်လေးပေါ့လေးရထွန်းရတယ်တကယ်လို့သာမြတ်စွာဘုရားလောကမှာပွင့်လို့ပေါ်ပေါက်မှုရှိဘူးဆိုလို့ရှိရင်လမ်းလွဲကြည့်လိုက်နေတော့ခွင့်ရတဲ့သူ ကုသိုလ်မှလည်းပြီးမှာမဟုတ်အကုသိုလ်ကမှအကုအကုသိုလ်မှလည်းပြီးမှာမဟုတ်ဘူးကုသိုလ်ရဲ့အကျိုးလည်းပဲပြီးမှာလည်းမဟုတ်အကုသိုလ်ရဲ့အကျိုးလည်းပြီးမှာမဟုတ်ဘူးကမ္မတေတ္တသမာဓိတိကအစအမနာအရေးကြီးတဲ့အခြေအနေပြက်ပြီးတော့ကပအလေးရောင်ကြီးတော်မှပွဲပတ်သွားနိုင်ကြရှိတယ်တွေးတွေတွေးတွေပေါ့ဒီအမနာတဝေကသူစီအကောင်းနေပါပဲ။အောက်ဆရာများများ ဘုရားရှင်တော်ကိုပွင့်ပေါ်တော်လူတော်အများစိတ်ကောင်းထားလေဒီကကုသိုလ်အကုသိုလ်တွေထိုးထိုးဘုံဘဝမတိရများလာအပြစ်တွေတကယ်လို့များမြတ်စွာဘုရားလမ်းမကြီးတစ်ကောက်ကောက်လျှောက်နေတဲ့လောကကြီးထဲမှာတဲ့လူတွေရောနတ်တွေရောသမားတွေရောတစ်လျှောက်တစ်လျှောက်နေတာကဘာနဲ့ရှင်ပြီးတော့ဟောဒီမှာတစ်လျှောက်တစ်လျှောက်နေတဲ့လောကကြီးထဲမှာလမ်းမကိုညွှန်ကြားတော်မူတဲ့မြတ်စွာဘုရား ပွင့်ထွန်းပေါ်ပေါက်ဖို့မရှိဘူးဆိုလို့ရှိရင်တဲ့တင်းကိုကစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ပဲဖြစ်စေပရိသေတွေကဉာဏ်လေးပါလာလို့ဉာဏ်တားလေးပါလာလို့စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဖြစ်စေပေါ့ဒါကကုသိုလ်ခေါ်တယ်ကုသိုလ်ဆိုလို့ရှိရင်အပြစ်ကင်းတယ်အပြစ်ကင်းတယ်ဆိုလို့ရှိရင်ပွားရမယ်အပြစ်ဆိုပွားလို့ရှိရင်ဒီကံကစပြီးတော့ဘယ်အဆင့်အထိကောင်းကျိုးချမ်းသာတွေရနိုင်တယ်ဆိုတာပေါ့ဒီကုသိုလ်အမျိုးမျိုးတွေကုသိုလ်ရဲ့အကျိုး ပြေဟံပေါ့ဒီအတိုက်အတာတွေပေါ့ဒါတွေသိမှာမဟုတ်ဘူးဒါကလောဘဒေါသမောဟအရင်ခံပြီးတော့အပြစ်နဲ့တကွာမကောင်းတဲ့အကုသိုလ်ကိုခေါ်တယ်မကောင်းတဲ့အကုသိုလ်တွေဆိုလို့ရှိရင်ရှောင်ရှားရမှာသူကမမြူဝဲတဲ့တရားတွေလေမရှောင်ရှားနိုင်လို့တရားတွေအကုသိုလ်ဒုတိယတရားတွေပွားရင်မိမိတဏ္ဍာမှာဖြစ်လို့ရှိမလို့ကောင်းမပြောကောင်းနေတာကိုသိကြလို့ရှိဘဝဇိုးတွေရောက်တဲ့ဒီ မကောင်းကျိုးတွေဒါရမယ်ဆိုတာပေါ့လေอืมဒါဒီလက်ရှိမှာမဟုတ်ဘူးနိုင်လည်းပြီးမှာကုသူလည်းမသိအကုသူလည်းမသိသူရဲ့အကျိုးပြန်လည်းမသိပါဘူးအဲ့ဒီကမ္မတက္ကတာသမာဓိကစပြီးတော့ပြုံးပါပဲကဘာလေးအောင်ကြီးကွဲနေတာကွဲနေလို့ရှိရင်ကဘာလေးအောင်ကွဲနေတဲ့ပုဂ္ဂိုလ်မှာအခြေခံအေးလေးကွဲွယ်ကုသူလေးတောင်မှဖြစ်ဖို့လမ်းမမြင်တော့ဘူးအမိဝင်းဝင်းတွေက မျက်စိအလင်းမရကြတဲ့ပုဂ္ဂိုလ်ဟာသူဘာမှညာမှမသိတော့မြင်တော့ဘူးပေါ့ရှူမှမသိလဲမှမသိပဲရှည်မှမသိတုံမှမသိပါဘူးအဲပြီးတော့ဘေးရန်ရှူမှလည်းမသိလမ်းသွားတဲ့အခါမှလည်းကုမှုကလည်းဗန္ဒီယာရှိတယ်ရှိတော့ဘယ်လိုရှိတယ်ဘူဝကမဘယ်လိုရှိတယ်ဆိုတာမသိမသိဘူးဆိုလို့ရှိရင်တော့သူ့ဟိုရတော့ဆင်းရဲကိုကြီးတာသူကြားနေတာပေါ့ပြီးတော့လူရဲလို့တတ္တဝါရဲလို့ဖြစ်တဲ့အချိန်ကစပြီးတော့ ခုနကုသအကုသကမှမသိသူတို့ရဲ့အကျိုးပေးဟာလည်းပဲဘာမှမသိဘူးဆိုလို့ရှိရင်အကမ္မဂရိပဲဘာမှသိမှာမဟုတ်ကမ္မဂရိပဲတော့မျက်မမြင်တဲ့ပုဂ္ဂိုလ်ခကြီးသွားပြီဆိုလို့ရှိရင်တော့ကြောက်တည်ကျင်းနေကြောက်ဝရတာမရလက်မှရောက်ဖို့မရှိပါဘူးအဲ့တော့သူ့ကြည့်လိုက်လို့ရှိရင်သမဏတဝေကယူကြတော့မယ်။နောက်လို့ပြန်ပြန်များတာတဝေကယူရအောင်ဆိုတော့ဘုရားရှင်တော်မပွင့်ပေါ်တော်သူတော်များစိတ်ကောင်းထားတယ် ဒီကကုသိုလ်အကုသိုလ်ကိုထိုးထိုးကုန်ဘုရားမတိရများလားအပြစ်တွေအပြစ်တွေကြီးရဆုံးတာပဲဟောအခုတော့လောကမှာတသီသောမြတ်စွာဘုရားပွင့်တော့ပေါ်ပေါက်တဲ့အတွက်မြတ်စွာဘုရားကိုဥလဲ့ပြီးတော့မြတ်စွာဘုရားအလေးထားပြီးတော့အာယုပြုတဲ့ပုဂ္ဂိုလ်ကိုဖို့ရစိတ်နေစိတ်ထားအခန်းကကောင်းတော့မြတ်စွာဘုရားဟောတဲ့တရားတော်ကြီးကြားလာရသလားတရားတွေရှိတယ် ကုသိုလ်ရှိမှသိတယ်အကုသိုလ်ရှိမှသိတယ်ကုသိုလ်အကုသိုလ်ရဲ့အကျိုးပေးရမယ်ရှိတယ်ရှိတော့ဘယ်လောက်ကျေးဇူးများတယ်လို့ရှိတာဘုရားရှင်တော်ကွင်တို့ဘောကြီးဟောပေါ်နေကြမြတ်တရားကြောင့်ဘုရားလက်တဲ့တော်ခါကတော့တက်တော်ထင်ရှားမြတ်စွာဘုရားကိုယ်တိုင်ကိုဟောကြားကြားလာတယ်သူတို့တက်တော်ထင်ရှားမရှိတော့ဘူးကနှစ်ပေါင်း1500ကျော်သွားပါပြီပြပဏိတိပါစမ်းတာဒါပေမဲ့လို့မြတ်စွာဘုရားကိုစားတော်အနေနဲ့ဟောတယ် ဓမ္မဝိညာခေါ်တဲ့တရားတော်ကိုအပြည့်ဝထားရပါတယ်။ဆက်သွားပြပြိဋိဘာသံဃာနည်းမှာရှင်းနာနာကဆက်သွားပြမကြခင်ပဲပြိဋိဘာသံတော့ပဲဆိုတော့မရှိခင်ကရှင်းသူရဲ့မိတ်ဆွေကြီးဖြစ်တဲ့ဧကတာဝကရှင်သာရိပုတ္တရာကိုလိုမြတ်ကြီးကလည်းပဲမကြခင်ကပြန်တော်မူသွားအခုလည်းပဲဆရာဖျားဖြစ်တဲ့ပုဂ္ဂိုလ်လည်းပဲမကြခင်ပဲပြိဋိဘာသံတော့မယ်ဆိုတော့ အဖြစ်တည်နေဖြစ်တယ်အတောတာပန်ဆိုတော့ဒေါသကမကင်းသေးဘူးလေဒေါသကမကင်းသေးတော့စိတ်ကြီးကြိုက်စရာနဲ့ကြုံကြိုက်ပြီဆိုလို့ရှိရင်စိတ်ကြီးကြိုက်မှုဒေါသဖြစ်တတ်တယ်ဒေါသဖြစ်တော့လည်းတောကလည်းဖြစ်မှာပဲတောကဖြစ်တော့ပရိဒီဝလည်းပဲဓမ္မကုကျွမှုလည်းရှိရမှာပေါ့တဂရကံအထိကဒေါသမှာကင်းမှာမလို့တောတာပန်တဂရကံနေဆိုလို့ရှိရင်ဝိနည်းမှုဖြစ်နိုင်သေးတာကြောင့်မြတ်စွာဘုရားက ရှင်အနန္ဒာကိုခေါ်ပြီးတော့ပေါ့လေစစ်တေကစစ်တာသိရင်ဝိတယောကဒုက္ခဖြစ်သောအရာတွေနဲ့ဖြစ်သောပုဂ္ဂိုလ်တွေနဲ့ကိုယ်ကွင်းရတဲ့ဒုက္ခဆိုတာငါဖျားပြိဋိဘာမစံခင်တဲ့ကူကကြိုပြီးတော့ဟောထားခဲ့တာပဲဆရာသိဉင်ပြီးတော့ဖြည့်သိမ့်နိုင်မှာပေါ့တဲ့တောကကြီးပါတော့တောကကြီးကျင်းတော့ဘုရားဆိုပါဗျာ တရားပြတယ်ပြပြဒါရိုးရိုးတရားပြပြီးတော့နှစ်သိမ့်ပုံပေါ့အခုတည်းမှာတကယ်ချစ်ခင်လေးစားတတ်တဲ့ရှိရပုဂ္ဂိုလ်ပေါ်လူမြတ်စွာဘုရားနဲ့ကိုယ်ကွင်းရမယ်ဆိုတော့လောကမကင်းသေးဘူးဆိုလို့ရှိရင်တော့သူသူကိုယ်ကိုယ်ပေါ်ဣဒါမဖြစ်ပေနဲ့ရှိရမှာပါပဲဒီမှာအဲ့တော့မြတ်စွာဘုရားသောကကြီးပါတော့သောကကြီးမြင်အောင်ဆိုပြီးတော့တရားပြဒီပုံမှာပေါ့နှစ်သိမ့်ပါလေမြတ်စွာဘုရားစိတ်သာ ငါပြည့်ရှင်ကိုလိုမြ45ဝါပါလုံးနည်းနည်းစိတ်သက်တော်မူတဲ့အချိန်လေးတော့ခြံထားပြီးတော့ကျန်တဲ့အချိန်မှာလူနာဇမတရဝါတို့ရဲ့အကျိုးစီးပွားအလို့မနေမနာဟောကြားထားတဲ့ဓမ္မသိမြတ်ထားတဲ့ဝိနည်းညွှန်ကြားထားတဲ့ဓမ္မဝိနည်းတွေဓမ္မသင်ရှားရှိရဲ့အဲဒီ45ဝါပါလုံးမနေမနာ ညှို့ပြသတ်မှတ်ထားတဲ့ဓမ္မဝိနည်းငါဖျားကွဲတဲ့အခါမျိုးမှာငါဖျားရဲ့ကိုယ်စားသိစိတ်သားတို့ကိုဆရာအနေထားပြီးတော့ဆရာရာမှာနေပြီးတော့သုံးမသုံးတင်ပါလိမ့်မယ်တဲ့ဒီလိုနေကြပါတဲ့အဲတော့သက်ရှိဖရာကတော့ကွယ်သွားပြီဒါပေမဲ့သက်ရှိဖရာခေါ်ထုတ်ခဲ့တဲ့ဓမ္မကိုခေါ်တဲ့ဓမ္မဝိနည်းတွေကတော့အဲ့ဒါဖရာကိုစား င်ချစ်သားတွေဆုံးမလိုက်မယ်ဆိုတော့နင်အားရှိသွားတယ်။ဒါလိုပဲအခုခွန်ကြီးတို့တည်းဟာတတော်ထင်ရှားမြတ်စွာဘုရားကတော့ပြီးတော့မမိလိုက်ဘူးပေါ့။ပြီးတော့မမိလိုက်ဘူး။ဒါပေမဲ့လို့မြတ်စွာဘုရားဟောကြားထားတဲ့ဓမ္မဝိနည်းခေါ်တဲ့သုတ်အပြည့်မှာဝီနည်းပေါ့မိကေအားဖြင့်900ရတိတိကအားဖြင့်ဆိုလို့ရှိရင်လည်း3ပုံအဲ့ဒါပထမတန်ခါယနာစပြီးတော့အခုဆက်တာတန်ခါယနာအထိ သံဃာယနာစစ်စင်ပေါ်ကျင်ခဲ့သူတို့ချိန်ရှားရှိနေပါလေအဲ့ဒီပိဋကသုံးဘောသာဘုရားပဲဘုရားဘုရားရှိနေပြီလေဘာမှအားငယ်ကြမရှိဘူးအခုအရင်မိခင်900ပိဋကသုံးဘုံတွေကဆရာဆရာတွေကဟိုလိခေါ်ထုတ်ပြီးတော့တပိအစဉ်ဆက်တမှာပို့ချခဲ့တာအခုအထိပဲဒါတန်တာပြန်နေရှိနေတာအဲ့ဒါဒီဝန်တာဆရာပေါ့ ပြီးတော့ထာဂရဆရာကပို့ပြီးတော့အတက်ကိုပြောအောင်ကောင်းအောင်ဆိုပြီးတော့ဖွင့်ပြထားတယ်တက်တော်ထေရှားဘုရားတဆူတဲ့ဆိုလို့ရှိရင်တဲ့တတ္တဝါကြီးကဲချွတ်နေရတာကနေလေးကခက်ကြီးမှုရှိနေဖြစ်နေပေါ့လေအခုဒီမှာမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကသမက်ခန္ဓာပေါင်း7000လေးတော့တရားအစုပေါင်း7000လေးတော့အဲ့တော့တစုတစုမှာဆိုလို့ရှိရင်တော့ဘုရားတစုကြနဲ့တွက်မလို့တွက်လို့ရှိရင် ရားအဆူပေါင်း7400တဲ့အဲ့ဒါတွေကခွဲပြီးတော့သိစိတ်သားတို့ဆုံးမလိုက်မယ်ဆိုတော့ဒီလိုထာဂရဆရာဖွင့်ပြတာအဲ့တော့ထာဂရဆရာဖွင့်ဆိုပုံတာမန်ကြည့်မယ်ဆိုလို့ရှိရင်อืมတက်တော်တင်ချာဖရားတဲ့တော်မှာဣတိကတိကပို့ပြီးတော့အရာရောက်တယ်လို့ရှိနေတာပဲပို့ပြီးတော့ကျေးဇူးပြုတယ်လို့ရှိနေတာဒီလိုတော့မဟုတ်ပါဘူးတက်တော်တင်ချာဖရားတဲ့တော်ပဲအရာရောက်တယ်ဒါအတက်ဖွယ်ပြအောင်ဆိုပြီးတော့ဖွင့်ဆိုထားတာအဲ့တော့ ဓမ္မခန္ဓာတစုကြီးတစုကိုဘုရားတစုကြနဲ့တွေ့မယ်ဆိုလို့ရှိရင်ဘုရား၈000နဲ့၄000သာဘုဒ္ဓီထဲမှာရှိတယ်အဲ့ဒီသာဘုဒ္ဓီထဲကဆရာဆရာများကဗောလေရှိတန်းကနေပြီးတော့သူတို့ကိုယ်တိုင်လည်းဘုရားလူတော်ကြကျင့်သုံးလမ်းမှန်ကိုလျှောက်တော့တရားသဘောကြီးပြည့်မြဲပြီးတော့ကိုယ်အမိပြုနေတဲ့တပည့်တော်ဘာနေဘယ်လည်းပဲတစ်ဆင့်ဒီမှာပို့ချပြီးတာတရားလမ်းလမ်းကြောင်းကိုကြတာ တဏ္ဍာကြောင့်သီလကြောင့်ဘာဝနာကြောင့်တွေပေါ့အထူးအားဖြင့်အခုလိုသတိပ္ပံဘာဝနာကြောင့်တွေပေါ့သိကိုပြရတယ်ခုလက်ရှိဆိုလို့ရှိရင်တော့ခွေးလေးအနာတပြေးလို့ရှိရင်မာတိဆရာတော်ဘုရားကြီးပေါ့ဒီမှာပြနေတာမာတိဆရာတော်ဘုရားကြီးအရှိကမင်းကပထမဇေယုံဆရာတော်ဘုရားကြီးကိုအဲ့ဒီဆရာတော်ဘုရားကြီးအရှိမှဆိုလို့ရှိရင်တိလုံးဆရာတော်တို့စသည်ပေါ့ဒီမှာသာသနာသမိုင်းသမိုင်းကြောင်းတစ်ချောင်းမှာဆိုလို့ရှိရင်ပฏิပတ်တိနယ်ကသင်ကြားတဲ့ဆရာရှင်ဆက်တွေ ပရိယနယ်တွေကလည်းပဲသင်ရှားတဲ့ဆရာသင်ဆက်ဒီအခုအထိပါပဲပရိယကောပฏิပတ်ကောတွေ့ဆုံးကောအခုခေတ်ကပရိယပฏิပတ်ဆွဲဆုံးပဲအကျုံတွေ့နေရတာဟိုလွန်ခဲ့တဲ့ဘုန်းကြီးတို့ငငယ်ရဆိုလို့ရှိရင်ပရိယလောက်ပဲလုံးမနေရတာပါပဲအဲဆရာလုပ်တဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကိုယ်ကပဲတရားတွေဘာတွေဟောလို့ရှိရင်ဒါနာကြောင့်ဒီလာကြောင့်တော့ဘာမနာကြောင့်ဟောတယ်ဆိုတာလည်းပဲသမထာလေးလောက်ဒုက္ခနဲ့စေကနာလေးလောက်ပဲဒီလိုပဲဟောရတာပါဘုန်းကြီးတို့ကျောင်းသားဘုရားက ဘာဝနာအထုတ်ခဲ့တယ်ဆိုတာလည်းပဲဘုရားဂုဏ်တော်တွေပါပဲဒီမှာသံဃာမင်းကြီးစိတ္တလက်တီသွားအရေးဆိုတာပေါ့ဒီကုထာသအတုဘဘာဘာဝနာတွေပါပဲလက်ချိုးပြီးတော့ပရိသိခဲ့ရတယ်မှာပရိကမကြည့်တော့ဒါလေးလုပ်ခဲ့ရတာအခုလိုသတိပဋ္ဌာန်တရားတွေအထုတ်ခဲ့ရတာမဟုတ်ဘူးအဲဥပုလေးပါဠိစောင့်ရတယ်ဒုတိလေးပါဠိလည်းကြောင်းသားလည်းကျင့်ရတာရွှေချင်းကြောင်းတဲ့ကြီးဆိုတော့ရွှေချင်းစီကအရာပေါ့ကြောင်းသားတွေလည်းပဲဥပုလေးလည်းဥပုလေးလည်းဒီမှာဥပုဆောင်ရတာ အဲ့ဒါလည်းခုတော့ဘုန်းကြီးတို့ငယ်ငယ်ကအလေးရကြပါတယ်အဲ့ဒီကုသိုလ်တွေကတော့ရကြပါတယ်ဒါပေမဲ့လို့တတိပ္ပံဘာဝနာတရားတော့ငယ်ငယ်ကအထုတ်ရမှမသိဘူးအဲတတိပ္ပံထဲမှာဒီစိတ်တစ်ပိုင်းအနေနဲ့တော့ပါနေတယ်သံဃာမင်းကြီးဒီတတိတဝအရေးဆိုတာပေါ့ကာနုပဒနာတတိပ္ပံခံရတော့ထိုက်တော့ပါတော့ပါတယ်အတိညာမပြည့်ဝတဲ့ကလေးဘဝဆိုတော့ဆရာဘုန်းကြီးကပြောလို့သာလိုက်ပြီးတော့တွတ်တွတ်နဲ့သိုးနေရတာအဲ့ဒီတော့မသိဘူး ထိုက်တာသမျှပဲအကျိုးရမှာပါပဲအဲဒီထိုက်တာသမျှအကျိုးရစီနိုင်တဲ့အခြေခံလေးတွေကစတာလို့သူတကယ်လို့ငငယ်ရများအခုလိုသတိပဋ္ဌာန်တရားတွေပြမယ်ဆရာသမားတွေလည်းသူတို့လည်းဘယ်လောက်ကောင်းမလဲဆိုတာပေါ့ငငယ်ကအချိန်တွေကိုပြန်စဉ်းစားပြီးတော့နှမျိုးလို့အဲ့ဒီတော့သူသိကောင်းမှအဲ့ဒီဆိုသိကောင်းမှဆိုတာမကြကနသတင်းလုံးပေါ်တွေလည်းပြောနေပါသေးတယ်ဟာ သူဘုရုံးကလမ်းမလိုက်ခဲ့သလားဆိုတော့လမ်းမတော့မဟုတ်ဘူးပေါ့မပြည့်တော့မပြည့်တော့ဘူးပေါ့ဟောအခုတော့ခွန်ကြီးတို့အနာတကျေးဇူးရှင်မာသီကျတော်ဘုရားကြီးအမှုရရတာဟာဘယ်လောက်ကောင်းလဲဆိုတာကြည့်အမှန်ဝန်တာကြီးကောင်းလားအဲ့တော့စဉ်းစားကြည့်မယ်ဆိုလို့ရှိရင်လေသဗ္ဗရိတုပါနေတရသံပတ္တိ7မျိုးနဲ့တမညှိလိုက်ရတာတွေးလိုက်ရတာမနာဝန်တာကြီးကောင်းလား အဲ့တော့ကိုယ်ဆိုင်ရာဆိုင်ရာပေါ့လေညီရွေးဆွဲရှိတဲ့ငယ်ဆရာကြီးလည်းပဲသူ့အလိုက်ထိုက်ပေါ့သူ့အတိုင်းတာနဲ့သူအကျေးဇူးပြုခဲ့တာပါပဲဒီဆရာကြီးအမှုရလို့လည်းပဲမိမိတို့ဘုရားဘာသာဝင်ကောင်းတရားအနေနဲ့ပေါ့လေနည်းနည်းပြောတတ်ဆိုတတ်ရှင်းသုံးတတ်နေတတ်ထိုင်တတ်ခဲ့တာပေါ့လေအဲ့လိုအခြေခံအချိုးကျပြီးအပေါ်မှာအခုလိုနန္ဒကျေးဇူးရှင်မာဇိဆရာတော်ဘုရားကြီးမိပြုပြီးတော့ပြိဿဒေသနာတော်မိအတိုင်း ဆရာတော်ဘုရားရဲ့ဩဝါဒခံယူပြီးတော့ကျင့်သုံးရတဲ့ပုဂ္ဂိုလ်တွေမှာကျင့်သုံးသလောက်ကျေးဇူးရှိတယ်ဆိုတာပေါ့လေမှာကိုယ်တိုင်ကြည့်ကြပါလေအဲ့တော့တွေးကြည့်မယ်ဆိုလို့ရှိရင်อืมဘုရားပြိဋိဘာတန်သွားပြီလေတက်တော်ထင်ရှားဘုရားမကုတွေ့ရပြီနဲ့လို့ငါတို့မြတ်စွာဘုရားကုတွေ့ရတယ်လို့ပဲမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းဓမ္မအားထုတ်လို့တရားတော်လေးတရားရတာလေးထိုက်တယ်များတွေ့ပြီးတော့ တရားအရသာပြီးတော့တရားမှန်ပြီးတော့ဒီတရားမှန်ကိုဖော်ထုတ်ခဲ့တဲ့ညစွာဘုရားလည်းပဲဒီကံရှိခဲ့ပြီဆိုတာပေါ့ဒီလိုညာဖြစ်တဲ့ဝင်ကြည့်ရပါတယ်။ညာနဲ့တွေ့တဲ့ဟာမျိုးမှာဒါမှတကယ်ဘုရားဖြစ်ဘုရားရှိတွေ့တယ်လို့ခေါ်ပါတယ်။ညာနဲ့မဟုတ်ပဲနဲ့တက်တော်ထင်ရှားကိုထင်ရှားကြီးကိုတွေ့ရတဲ့ဟာမျိုးကတော့ဒါလည်းဒီလိုကိုလိုသာမန်ပုဂ္ဂိုလ်တွေလည်းတွေ့နေတာပဲ။ခွေမြေခွေစားရှိတဲ့တိရစ္ဆာန်တွေလည်းတွေ့နေတာပဲ။ ဒါပေမဲ့လို့အဲ့ဒီအတွေ့မျိုးကတော့သက္ကုတသနာမျက်မြင်တဲ့မျက်မြင်ခေါ်တယ်မျက်မြင်ဆိုတဲ့ဟာမျိုးကတော့အဲ့ဒီလိုအရိယပုဂ္ဂိုလ်များတွေ့သွားတဲ့တရားအမှန်တွေကိုကိုယ်ကညာနဲ့လိုက်ပြီးတော့မမြင်တော့မျက်မြင်မရှိတာပဲမျက်မြင်ကဘာမှအားကောင်းတာမဟုတ်ဘူးတခုတော့ဟိုတရားတရားလေးပါလေးဖြစ်တာဗောဒီပတာရတရားလေးပါလေးဖြစ်တာဒါပါပဲဒီဒီလိုရှိလို့တော့ရှိပါတယ်ညာနဲ့တဒနာညာမြင်ရမယ် ညာဉင်ရမှာဒါမှအဲဘုရားကုသိုလ်ရတယ်လို့ခေါ်တာအရိယနာတတ္တဝိဆိုတဲ့အခါမှာဖွင့်ထားပါတယ်။တန်ရှင်းမြင့်မြတ်တဲ့ဘုရားယဟနာပုဂ္ဂိုလ်ကြီးကုသိုလ်ရတယ်ဆိုတာကဉာဏ်မြင်ကိုပြောတာတဲ့မျက်မြင်ကိုပြောတာမဟုတ်ဘူးတဲ့။အခုဒီမှာဘုန်းကြီးတို့တည်းဉာဏ်အမြင်ရအောင်ပေါ့။ဘုန်းကြီးတို့တရားဓမ္မတွေဉာဏ်မြင်ရအောင်ကြိုးစားနေတာကဘယ်တော့ကောင်းလဲ။အမာခံသီလခြေခံထားပြီးတော့မြတ်စွာဘုရားရဲ့ဒေသနာတော်လူတိုင်း နန္ဒကျေးဇူးရှင်မာဇာတော်ဘုရားကြီးဩဝါဒခံယူပြီးတော့ဒီမှာရှင်းသုံးနေကြတာရှင်းသုံးနည်းတွေကိုဖော်ပြတဲ့သတိပဋ္ဌာန်ဒေသနာတွေကကိုရှင်းသုံးရှင်းနိုင်ုံရပါဘူးလက်လှမ်းမရလက်လှမ်းမရလေးတွေကောင်းလို့ဖြစ်နေတယ်အဲကောင်းလို့ဖြစ်လို့ဆိုလို့ဆိုတော့လည်းပဲရှင်းသုံးပြအောင်အပြည့်စုံပါပဲအဲ့ဒါလေးကိုကြားနာကြတာကိုအတိုက်အတာနဲ့ကိုတော့ဒီမှာပရိယပြည့်စုံနေပါလေအစာပြည့်စုံနေပါသုတမယဉာဏ်ကိုပြည့်စုံနေတယ်လို့ဆိုရပါတယ်အဲဒီသုတမယဉာဏ် ညှိပြုတ်ပြီးတော့ကျင့်သုံးရတာတကယ်အထက်တန်းစားတရားတွေဟောအဲ့ဒီမတိုင်မီကလည်းပဲအခြေခံပေါ့လေဒါနကုသိုလ်ပြုပုံတွေဒီလာတွေဆောက်တည်ပုံတွေပေါ့လေဒါနနဲ့ပတ်သက်တဲ့ကုသိုလ်ပြုပုံတွေလူမျိုးရေးနဲ့ပတ်သက်တဲ့ကုသိုလ်ပြုပုံတွေပေါ့လေအချင်းချင်းဆက်ဆံပုံတွေဒါကြီးအစပဲကုသိုလ်အမျိုးမျိုးတွေပေါ့အဲဒီကုသိုလ်မျိုးမျိုးမျိုးမျိုးတွေကလည်းကာမဝဇ္ဇရာကုသိုလ်ရူပဝဇ္ဇရာကုသိုလ်အာရုပဝဇ္ဇရာကုသိုလ်လောကုဇ္ဇရာကုသိုလ်ဆိုတာပေါ့အဲကာမဝဇ္ဇရာကုသိုလ်ဆိုတာကအခု ဒါနာမှုတို့သီလမှုတို့အခုကျင့်သုံးနေရတဲ့သတိပ္ပာဘာဝနာမှုတို့ပေါ့ဒါကာမဝဇ္ဇရာကုသိုလ်ခေါ်ပါရဲ့ကာမဝဇ္ဇရာကုသိုလ်ပြုလို့ရှိရင်ယောဂီဘက်မှာဆိုလို့ရှိရင်လူဘဝနတ်ဘဝဒါတွေအကျိုးရတယ်ဆိုတာဒါတွေလည်းနားလေတယ်ပါရမီဒါနပါရမီသီလဒါတွေပြုလို့ရှိရင်နိဗ္ဗာန်မှာရောက်တဲ့အကျိုးပြုတယ်ဆိုတာအထူးအားဖြင့်အခုလိုသတိပ္ပာဘာဝနာကာမဝဇ္ဇရာကုသိုလ်တွေပေါက်ရောက်အားထုတ်လို့ရှိရင်မဉ္ဇဏ်ကိုဉ္ဇဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ဖြစ်နိုင်တယ်ဆိုတာပေါ့လေ နားလည်တဲ့ပုဂ္ဂိုလ်တွေကတော့ကိုယ်တိုင်ကိုယ်ကြအာထုတော့ပြီးကြတယ်ဒါတော့ရူပသာအရူပဇံပေါ့ဒီလောကီတန်ဒီအာထုလို့ရှိရင်ဇံတရားတွေပေါက်ရောက်သွားတဲ့အခါမှာဆိုင်ရာဓမ္မပြေမှာပေါ့ဒီကဘာနဲ့ရှိပြီးတော့တက်တန်းရှိရှိနေနိုင်တယ်ဒီတော့လောကုတ္တရာတရားတွေဝလိကုသတိပ္ပံအခြေတည်ပြီးတော့လောကုတ္တရာကုသိုလ်တွေပေါ့လက်ကုသိုလ်တွေသတ္တပတိမကုသိုလ်တက္ကရာမကုအနာဂိုင်းအရတမကုသိုလ်ပေါ့ဒီကုသိုလ်တွေပွားလို့ရှိရင်လည်းငင်းမယ် ခုလေးမျိုးရရှိပြီးတော့နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုအနည်းဆုံးနိဗ္ဗာန်တစ်ခါတော့မျက်မှောက်ပြုလိုက်လို့ရှင်မြဲစိတ်ကပြည့်တာသူတကယ်ခေါ်တဲ့ဘဝသူတွေကလုံရောက်နိုင်တယ်ဆိုတာပေါ့ဒီအတိတွေဖြစ်ကြတာအဲဒီလိုအတိတွေဖြစ်တဲ့အဖြစ်အရင်သိလိုက်လို့ရှိရင်မြတ်စွာဘုရားရဲ့ပူဇော်တော်အနေနဲ့ထားခဲ့တဲ့ဓမ္မဝိညာဉ်ခေါ်တဲ့ဘုဒ္ဓသာသူတွေအဲဒီဘုဒ္ဓသာသူတွေက အဲ့ဒီဗုဒ္ဓစာပေတွေကိုအစဉ်အဆက်ဆောင်းလာခဲ့တဲ့ဆရာအစဉ်ဆက်မြစ်ချခံရဆိုလို့ရှိရင်မြတ်တက်တော်ထင်ရှားမြတ်စွာဘုရားပေါ့ဒါတော့လောကမှာတက်တော်ထင်ရှားမြတ်စွာဘုရားပွင့်ထွန်းပေါ်ပေါ်ရတာဟာလောကသားတွေအတွက်ဘလောက်ကျေးဇူးများသလဲဆိုတာပေါ့သူစဉ်းစားကြည့်လိုက်လို့ရှိရင်ကိုယ့်အတွက်ပြည့်စုံတာတွေ့လို့ရှိရင်လည်းဝန်တာပြကိုယ်သက်ဆိုင်ရာပုဂ္ဂိုလ်တွေပြည့်စုံနေတာတွေ့လို့ရှိရင်လည်းပဲသာပြီးတော့ဝန်တာရမှာအဲတလောကလုံးပေါ့လေ ပြည့်စုံတာတွေတွေ့ရပြီဆိုလို့ရှိရင်တော့အတိုင်းတဲ့လုံပေါ့အာယုမတရားမှာပေါ့တွေးမိတိုင်းတွေးမိတိုင်းမြတ်စွာဘုရားဂုဏ်ကျေးဇူးတွေဘယ်လောက်ကြီးမားသလဲဆိုတာရှိပေါ့ဆရာရှင်ဆက်ဂုဏ်ကျေးဇူးတွေလည်းဘယ်လောက်ကြီးမားသလဲဆိုတာရှိပါအခုလောလောဆယ်ပဲအနန္တကျေးဇူးရှင်မာရိတာတော်ဘုရားကြီးဩဝါဒခံယူပြီးတော့ရှင်းသုံးကြတယ်ရှင်ယဟအပါဝင်ပေါ့လေဒကာဒကမကြီးလက်တွေရှင်းသုံးရတဲ့ရှင်းသုံးရတဲ့တရားနဲ့စပြီးတော့ ဘယ်လောက်ဝမ်းတောင်လို့ဖြစ်ကြတယ်လဲဆိုတော့ကို့အတွက်တကယ်ပြည့်စုံသွားပြီဆိုလို့ရှိရင်ဘယ်လောက်ကျင်းနာအားရစရာကောင်းလဲဆိုတော့ဒါအစီဆုံးပါပဲပြီးတော့တွေးလိုက်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တကယ်အခုသာသနာတော်နဲ့ကြုံကြရတာစိတ်ကံကောင်းတယ်လို့ဒီလိုဆိုရမှာ။ဘုရားရှင်တော်ပွင့်ထွန်းပေါ်၍ဘောဘောညွန်ကြမြတ်တရားကြောင့်မြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါ်တာ ကိုထုံးပေါ်ပေါက်တော့ခုနသောသောပိုင်းကပြောတဲ့ကုမဲ့ကပฏิပန်တော်လောကသဏ္ဍိဝါသောဆိုတလောကလုံးလူတွေရောနတ်တွေရောဇမားတွေရောတကယ်ထိတ်တန်းစားဇမားကြီးတွေကအစပါကုမဲ့ကပฏิပန္နာတဲ့လမ်းမှကိုလမ်းမှကိုရှောက်နေကြတာတကူဝါပြီးတော့ရှောက်နေကြတာလမ်းမှကိုမရောက်နိုင်ဘူးလမ်းမှရှောက်နေတဲ့လောကကြီးထဲမှာမြတ်စွာဘုရားက လက်မှန်ကြီးပြဖို့ရလက်မှန်ပြတယ်ဆိုတာအဋ္ဌဉာဏ်ကြီးဖြစ်တော့လောက်တာပါပဲခြေကကဘာအလေးဖြစ်တယ်ကာမတက္ကရာသမာဓိပိယအစပဲအဲ့ဉာဏ်လေးဉာဏ်မျက်စိကြီးကိုဖွင့်နေတာအဲ့ဒါလေးကြီးအစဖွင့်နေတာပဲဒီမှာဘုရားရှင်တော်ပွင့်ထုံးပေါ်၍မြတ်စွာဘုရားလောကမှာပွင့်ထုံးပေါ်ပေါက်တာဘောပေါ်ညွန်ကြမြတ်တရားကြောင့်ခုန45ပါပါလုံးပါမြတ်စွာမနေမနာဘူးဓမ္မဝိနည်းခေါ်တဲ့တရားတော်ကိုဒီမှာဟောခဲ့တာ ပြိနိဗ္ဗာန်သံပြီးတဲ့နောက်ပိုင်းမှာလည်းပဲအဲ့ဒါဒီအစဉ်စဉ်ဒီမှာအဲဆရာသင်ဆက်ဘုန်းကြီးကုသရှိနေတာဟောပေါ်ညွန်ပြမြတ်တရားကြောင့်ဤကကုသိုလ်အကုသိုလ်နဲ့ထိုးထိုးပုံကွာကြည်ကြရာဒါကကုသိုလ်ခေါ်တဲ့ဒီကင်ကောင်းကျိုးရကုသိုလ်ဆိုလို့ရှိရင်ပွားရမယ်အစစ်စစ်ပွားရမယ်လုံလောက်ပြီးပွားရမယ်ပွားလို့ရှိရင်အခြေခံကစားပြီးတော့ဘယ်လောက်အကျိုးရရနိုင်လဲဆိုတာပေါ့လေ အကျိုးပေးရဘုံဘွားနဲ့အတူဒါရိနာတွေကလားပရိယတ်ကဆက်ပြီးတော့ပရိယတ်ဆောင်ဆရာသမားတွေကဆက်ပြီးတော့ပေါ့ဒီမှာဤကကုသိုလ်အကုသိုလ်နဲ့အကုသိုလ်ဒါကအကုသိုလ်ခေါ်တယ်လောဘဒေါသမောဟအရင်ခံပြီးတော့အပြစ်နဲ့တကောဖြစ်တာတွေအပြစ်နဲ့တကောဖြစ်တာတွေဆိုလို့ရှိရင်မကောင်းသူရတယ်မြဲရိစ္ဆာပြစ်တာအတူတကယ်ခေါ်တဲ့မကောင်းတဲ့အကျိုးတွေလာပြေးနိုင်တယ်ဆိုတာပေါ့ဒါရိနာတွေကလည်းဟောနားလေတော့ မကောင်းတဲ့အကုသိုလ်ဒုတိယတရားတွေကကြောင်ကြတော့ကို့မှာဘေးမဖြစ်ဘူးပေါ့ဘယ်လောက်ကောင်းလဲကုသိုလ်လေးသိရတာအကုသိုလ်သိရတာသူ့ရဲ့အကျိုးပေးရဘုံဘဝတွေကမှသိရတာဘယ်လောက်ကြည်ညိုရမလဲအဲ့တော့ကုသိုလ်အကုသိုလ်တွေသိရတယ်သူ့ရဲ့အကျိုးပေးသိရတယ်ဆိုတော့ကောင်းတာလို့ကောင်းကျိုးရတယ်ဆိုတဲ့ယုံကြည်ချက်ဖြစ်သွားမကောင်းတာလို့လို့ရှိရင်မကောင်းကျိုးတွေရတယ်ဆိုတော့ဒါယုံကြည်ချက်ဖြစ်သွားပြီကမ္မတက္ကတအဲ

ဘုရားရှင်တော်ပွင့်လို့ပေါ်ရေဟောပေါ်ဉာဏ်များတရားကြောင့်ဤကကုသိုလ်အကုသိုလ်တို့ထိုထိုဘုံဘဝတိကြရများလာကျေးဇူးတွေကျေးဇူးများတယ်တဲ့အရင်ကကကျေးဇူးအများဆုံးကတော့မြတ်စွာဘုရားပေါ့အဲမြတ်စွာဘုရားအဖြစ်အဖြစ်ဆရာဆင်သက်တွေဟောဒီဓမ္မသာသနာသမိုင်းကြောင်းနဲ့ကြည့်မယ်ဆိုလို့ရှိရင်အများကြီးပေါ့အဲအခုလက်ငင်းဆိုလို့ရှိရင်တက်တော်ထင်ရှားအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့အနန္တကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးပေါ့ဒါပြိခံ နယ်ရပုဂ္ဂိုလ်ကိုပြောတာပါကိုအစဉ်အဆက်ကိုယ်ွယ်ခဲ့တဲ့မူလဆရာတွေလည်းပဲဒါလည်းပဲကျေးဇူးတင်ကြပါပဲ။နိုင်ကျေးဇူးတင်ကြပါအဲ့ဒီကျေးဇူးတွေကိုဆက်ရမှာပေါ့။ကျေးဇူးဆက်တယ်ဆိုတာအခြားမဟုတ်ပါဘူးဒီမှာကိုကိုယ်တိုင်လည်းပဲတရားကြီးဆက်ပြီးတော့ကျင့်သုံးရတာလမ်းမှာရောက်တဲ့ကြောင်ဖြောက်နေတဲ့ကြောင်ပေါ့။ကိုယ်သက်ဆိုင်ရာနိစ္စပုဂ္ဂိုလ်တွေလည်းပဲလမ်းမှာရောက်အောင်ပေါ့။သိသွင်းရတာ။အားပါပဲဒါကျေးဇူးဆက်တာပါ အဲတော့ကျေးဇူးဆက်တော့ဒီသာသနာကိုဒါမိမိတို့ကျိုးတဲ့ကျိုးအောင်ပေါ့ကျိုးအောင်မတတ်နိုင်ကြအောင်တော့မှတတ်နေအောင်အခြားအနောက်ချက်ကြီးကျင့်အောင်ဆန့်ဆောင်မှုရငါတို့တာဝန်ပဲဆိုတာပေါ့တာဝန်သိပြီနဲ့ဒါခေါင်းရမယ်ကိစ္စဒါပြောတာပါကျေးဇူးတော်ရင်ဘုရားရှင်ကိုဥတည်မပြကျေးဇူးဆက်တို့အမြတ်ရတနာသာသနာကို ရောင်ဝါချင်းဆန်းမြင့်အောင်ထန်းစခန်းအစွမ်းပြကြစေကျေးဇူးတော်ရင်ဖြစ်တဲ့ရှင်မကျေးဇူးတော်ဖြစ်တဲ့မြတ်စွာဘုရားကိုတဲ့ကျေးဇူးတော်ရင်ဘုရားရှင်ဥတည်မပြတဲ့ဥတည်တယ်ဆိုတာရိုးရိုးဥတည်လာရှိတယ်မြတ်စွာဘုရားသုသမကျဲတဲ့အတိုင်းအခါအားလျော်စွာဘောလို့အချိန်အားလျော်စွာဘောဒိဋ္ဌာန်ကျထားပြီးတော့ဘုဂလူတိခံတရားတွေပွားများတာဒီခံတရားတွေ အခြားခြားပွားအောင်လုပ်တာပေါ့ကုတင်မပြကျေးဇူးဆတ်တို့အမြယရနာသာသနာကိုတဲ့ယရနာဒီထဲမှာဆိုလို့ရှိရင်တော့ဒီသာသနာဟာအဲဘုရားယရနာဘုရားယရနာသံဃာယရနာအမြင့်မြတ်ဆုံးပဲကိုအထူးအားဖြင့်မြတ်စွာဘုရားယရနာကအမြင့်မြတ်ဆုံးပဲအမြင့်မြတ်ဆုံးတကယ်လူလားတဲ့ဘုရားယရနာကတီထောင်ထားခဲ့တဲ့အခုကိုနှုတ်သုံးမျိုးလုံးရည်ကြည်ဖို့ရာဆုံးမတော်မူတဲ့အဆုံးမသာသနာ သာသနာပရိယတိသာသနာပฏิပတ်တိသာသနာပฏิဝေဒသာသနာပေါ့။တနည်းအားဖြင့်လည်းပဲသီလသာသနာသမာဓိသာသနာပညာသာသနာပေါ့။အဲဒီသာသနာ၃ရပ်။အဲဒီသာသနာ၃ရပ်မိမိတို့ရှင်းပေါက်တော့ရောက်လာပြီလဲဝယ်ရောက်လာပြီ။မိမိတို့အသွမ်းနဲ့အထူးတိုးတက်သည့်အဲအထူးတိုးတက်သည့်ကြောင်တော်မှအထူးမတိုးတက်သည့်ကြောင်တော်မှ တည်တတ်နေဖို့ရာအတွက်ကိုယ်တဏ္ဍာမှာအ ਨੇ စုတည်တတ်မနေဖို့ရာအတွက်ဒါတော့အလိုလားအဆုံးပဲဆိုတာကောင်းကောင်းသဘောပေါက်နားလည်ပြီးတော့ပေါ့လေအဲကိုယ်တောင်ကိုယ်ကြည်ကြုံလို့ဒါအရေးကြီးပါတယ်တမန်အမြယရဏသာသနာကိုအမြယရဏသာသနာကိုရောင်ဝါတင်ဆန်းမြင့်အောင်ဆန်းအရောင်ဝါဒီနဲ့ကလည်းပြင့်ပြင့်တယ်ပြီးတော့အခန်းတည်းပြည့်အောင်ရောင်ဝါတင်ဆန်းမြင့်အောင်ဆန်း အစွမ်းပြကြစေအစွမ်းပြရမယ်တဲ့သာသနာငတ်တာမဟုတ်ဘူးဆိုပြီးတော့ဒီလိုသဘောထားလို့ရတာမဟုတ်ဘူးအခုတာပဲဒါကလည်းပဲတခါတာဝန်ဆရာလည်းပဲဆရာတာဝန်ပေါ့ဒီကနေ့ဆရာပေါ့ဒီလိုကိုယ်တောင်ကိုတိပြီးတော့ဓမ္မထပ်ဆောင်မှာပေါ့ဒီကလုံးတဲ့ပုဂ္ဂိုလ်လည်းသိရှိလေးပါထောက်ပြပြီးတော့ဓမ္မဒါနပေါ့ဆရာလုပ်တဲ့ရှင်ယဟန် မိုက်ဆိုင်ရာကိုဒီတန်ခါလည်းပဲဓမ္မဒါနတွေရွှေပြီးတော့ဗောဒီတရားတွေညွှန်ကြားပြီးတော့ဒီညောညာလက်တိတာဆိုတာဗောအချင်းချင်းအညီပြုပြီးတော့ကင်ကြုံမှုကြုံကိုင်းနေဆိုတာမျိုးလို့ဗောကျွန်းဆိုတာလည်းပဲသူ့ပုံမှာပေါက်နေတဲ့ကိုင်းနေမကြည့်ဘူးဆိုလို့ရှိရင်ဒီရေတို့လိုက်လို့ပါလို့တိုက်ထားတဲ့အခါမှာဒီကျွန်းကြီးတစ်ချီချီယော့ပါပြီးတော့နောက်ဆုံးကျွန်းကြီးပါပြောက်ပူတယ်ရှိတယ် ကိုင်းမကြီးပေါက်နေတယ်ဆိုတော့ကိုင်းကအစီကြရတယ်ဗောလေအုံထပြီးတော့တောထပြီးတော့ပေါက်နေတော့ဟိုကရေတိုက်စားပြီမယ်လို့ကိုင်းကခံထားတော့ကျွတ်တက်တာပဲဒီတော့ဒီကိုင်းကလည်းပဲဒီကျုပ်မီးလေးရတာဖြစ်တော့ဒီကျုပ်မမီးရဘူးဆိုလို့ရှိရင်ရေထဲမှာပေါ်လပေါ်နဲ့ညောပြီးတော့နောက်ဆုံးမြုပ်ပြီးတော့ကျွေးနေပြီးတော့ဒီလက်ပြည့်စုံနေကြရှိတာပဲအဲ့တော့ဒီကျုပ်မီးရလို့ဒီကိုင်းကကိုင်းနေနေလည်းပဲရှင်သန်ရတာအဲ့တော့ ကျွန်းကလည်းပဲသူ့ပုံမှာပေါက်နေတဲ့ကိုင်းအကြောင်းပြုပြီးတော့ဒါရှိကြည်တမ်းရတာကိုင်းတွေကလည်းပဲဒီကျွန်းအမှုရလို့ဒါရှိကြည်တမ်းရတာကျွန်းကိုင်းကိုင်းကျွန်းပြီဆိုတာမျိုးလို့အဲ့ဒီကြည့်ရတာအဲ့လိုကိုင်းကျွန်းပြီကျွန်းကိုင်းပြီဒီနေ့မျိုးနဲ့ပေါ့လေဘုဒ္ဓဟူကိုပြေကျုံပြီးတော့ဒီသာသနာကိုဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်မိမိတို့သွားရင်တတ်တည်နဲ့ အထုမတုတ်တဲ့သူကြောင့်တော့မှကြောက်ဝယ်ရမရှိဘူးတဲ့ဒီလိုဆိုပါတယ်သာကာရနာကာရသာဥပောအိညောညာနေတိတာအာရတယတိနိဗ္ဗာန်ံယောဂေခြေမှာလုတ်တရံသာကာရဆိုတာကအညာတီထောင်လူပေါ်မှာနေတဲ့ပုဂ္ဂိုလ်တွေပေါ့သာကာရခေါ်ပါတယ် မျိုးသားအမျိုးသမီးတွေပေါ့အညာထောင်မှမဟုတ်ပေါ့အကုန်လုံးပါပဲနာဂရဆိုတာကလူကိစ္စဝါဝါကြီးကြောင်းပြီးတော့အခုလိုသင်္ကန်းကြောင်းကပ်ပြီးတော့ပရိယပတိပါပฏิဝေဒခေါ်တဲ့သာသနာ300ကိုခေါ်ရနေတာအဲဒါအနာဂါရပုဂ္ဂိုလ်တွေပေါ့သာဂါရအနာဂါရဒီကြောင့်ညာလက်ကြည့်တာတဲ့ချင်းချင်းကြိုက်ကြုံပြီးကြုံကြိုက်နေကြတာတဲ့ဆရာအဲဒကာလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲပြည်ပြီးသေး ဒီစီလူသားပထွားလူငန်းကြောင့်ဒီစီဒီစီလေးပါးနဲ့မပြင်းမရအောင်ပေါ့ဆရာလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲဓမ္မဒါနမြတ်စွာဘုရားသုဆုံးမကျေအတိုင်းပေါ့လေမြတ်စွာဘုရားရဲ့ကုသဒါနတိလဘာဝနာကုသိုလ်တရားတွေပေါ့လေသင်ကြားတာအကုသိုလ်တရားတွေလည်းပဲကြောင်ကြားကြောင်ကြားဖို့ရတယ်မှန်မှာတားမြစ်တာပေါ့ဒီလောက်ရတာဒီစီပေးတဲ့ပုဂ္ဂိုလ်ကလည်းပဲပေးဓမ္မပေးတဲ့ပုဂ္ဂိုလ်ကလည်းပဲပေးပေါ့လေဒီမှာအပြန်အလှန်ပေါ့ဒီမှာ ကျေးဇူးပြုကြတာအញ្ញဉာဏ်နိဗ္ဗိတခေါ်တဲ့တနည်းအားဖြင့်လည်းပဲဆရာနဲ့တကာကဘာနဲ့တူတယ်လဲလို့ဆိုတော့ဘုန်းကြီးတို့မစ္ဆာယုဂလမစ္ဆာယုဂလဆိုတာငါငါဆုံးပေါ့ငါဆုံးအဲ့ဒီငါဆုံးကိုရှင်းဆရာများများကတော့ငါထမ်းရွက်လို့ခေါ်တယ်ငါထမ်းရွက်ငါထရွက်လို့လည်းခေါ်တယ်ထမ်းရွက်များဟာသူအကျော်လေးနဲ့ပါတယ်ဟိုဘက်ကလည်းပဲတရွက်ဒီဘက်ကလည်းပဲတရွက်ပေါ့လို့တစ်လှော တလွှာကိုတရွက်လေးယူထားတာပါကိုဘက်အလွှာနဲ့ဒီဘက်အလွှာခုကန့်ဒီကန့်အဲ့ဒီဟာကိုတရွက်နဲ့တူတဲ့အတွက်ဆမ်းပင်ရဲ့အရွက်နဲ့တူတဲ့အတွက်ငါထမ်းရွက်တနည်းငါတရွက်လို့ဒီလိုအတူကောက်ပေါ့ပေါ့ခေါ်ပါတယ်အဲ့ဒီငါတရွက်ကခက်ခုံခုံလေးပေါ့ခက်ခုံလေးတစ်ဖက်ကခက်ခုံလေးအခြားတစ်ဖက်ကပြတ်ချက်ချက်လေးဒီလိုရှိတယ်အဲ့ဒီခုံခုံလေးဘက်ကရင်းရက်တစ်ခုပါတယ်မျက်လုံးတစ်ခုပါတယ် အစားပေါက်ကလေးကလည်းပဲသူ့အလိုက်ပေါ့လေအခြားတစ်ဘက်ကလည်းပဲဒီလိုပဲခုံခုံလေးနဲ့အခြားတစ်ဘက်ကပြားချက်ချလေးမျိုးသူ့ပဲအဲ့ဒီငတရွက်ကတကောင်းနဲ့တကောင်းအစီမကပဲနဲ့ကွာသွားလို့ရှိရင်ရေရက်ကတစ်ဖက်တည်းရှိတယ်ဆိုတော့ကိုလိုတဲ့ဘက်ကိုမရက်နိုင်တော့ဒီနာကိုခြာလပခြာလပလဲပြီးတော့ရန်သူနဲ့လည်းတွေ့နေတယ်။ရန်သူနဲ့တွေ့ပြီးတော့အသာအဝခံရတယ်။တကယ်လို့မတွေ့ကြည့်ကြအောင်တော့မှ အစာရှာဖွေစားတော့တယ်ဆိုတော့အစာရှိတဲ့နေရာမသွားနိုင်ဘူးလားခြာလဘခြာလဘလဲနေတော့သူ့လူရဲ့ကိစ္စမပြီးဘူးပေါ့ပြီးတော့နှကောင်ပူးပေါင်းလိုက်ဘိုးဘက်နဲ့ဒီဘက်တစ်ခါတည်းကကတ်လိုက်တယ်ကြက်ချက်ကြက်ချက်ကြက်ကကတ်လိုက်တယ်ကတ်လိုက်တဲ့အခါကျတော့သူ့သဘာဝအလျောက်ပေါ့လေနှကောင်တွေကနှကောင်ကိုယ်တွေကအစည်းလေးတွေထွက်လာတယ်တဲ့သူ့ဆိုပါတယ်အဲ့ဒီအဆိုရှိတယ်အဲ့ဒီအစည်းလေးတွေနဲ့ကတ်နှကောင်ကောင်ဆို အဲ့ဒါငထရက်လို့ခေါ်တာအဲ့ဒါလို့ဟိုဘက်ဒီဘက်ကူးလိုက်တဲ့အခါကျမှကိုယ်ပဲလည်းပဲကြည်ရက်ရှိဒီဘက်လည်းကြည်ရက်ရှိဆိုတော့ကိုလိုတဲ့ဒီကြီးကိုလည်းမှအဲဓာတ်တူပေါ့ဒီမှာသက်တူသက်တူပြူပြီးတော့ကြည်ရက်ဟိုဘက်ဒီဘက်ရက်ပြီးတော့ကိုလိုတဲ့ဒီကြီးသွားနိုင်ကြတယ်အဲ့ဒီနဲ့ထိရလို့တော့အရှင်းရပြီတယ်ဆိုတော့နှကောက်ကူးမှလိုတဲ့ဒီကြီးကိုသွားနိုင်တယ်နဲ့ထိရများလို့ပေါ့လေဒါကနဲ့ဆရာနှုတ်ဥပူပြီးတော့ သွားမှသာခုနအာရပြန်တိနိဗ္ဗာန်လားဆိုတာနိဗ္ဗာန်အတုမရှိကာမယောဂဘဝယောဂတိတ္တယောအဝိအဝိဇ္ဇာယောဂခေါ်တဲ့ယောဂကြီးကုန်းခါရဖြစ်တဲ့အတုမရှိနိဗ္ဗာန်တဲ့အဲ့ဒါကိုပြည့်ပြည့်စုံပြီးနိုင်ပါတယ်တဲ့တနည်းအားဖြင့်လည်းတတ္တမအာရပြန်တိတတ္တမယောဂကိမအနုတ္တရာနဲ့တတ္တမဆိုတာကပฏิပတ်တိတတ္တမနဲ့ပฏิဝေဒတတ္တမ ထာဂရဆရာကအခွင့်ဆိုထားပါတယ်ပฏิပတ်တိတ္တမဆိုတာကဒီလသမารီပညာအကျင့်တရားဟောတာပฏิပတ်တိတ္တမခေါ်ပါရဲ့လူကလည်းပဲလူအလိုက်ရဟန်းလည်းရဟန်းအလိုက်ပေါ့လေမလုပ်ကောင်းမပြောကောင်းတဲ့ပြည့်ညက်ချက်တွေကကြောင်ကျင်ရတဲ့အဲသီလရေပေါ့သီလအဲ့ဒါလည်းပฏิပတ်မိရဲ့စိတ်တွေစိတ်သားတွေကိုတုံ့ပြန်ပေးတဲ့အနေနဲ့အာယုကောင်းမှမိရဲ့စိတ်ကလေးချိန်ထုတ်ခြင်းအချင်းစိတ်ကိုကြောက်တယ်အဲဒီကွေးမှာစိတ်ကိုစိုက်ထားတာသမာဓိဘာဝနာ ဒါလည်းပဲပฏิပတ်ပဲအဲ့ဒီတမာတိဘာဝနာနေပြီးတော့စိတ်ကြီးအဲနိဝရဏတရားကြီးကင်းပြီးတော့စိတ်ကြီးကြီးလာကြီးလာတဲ့အခါမှာယုံနာလေးကြီးပိုင်းခြားပြီးယုံနာကြောင့်ပြီးယုံနာရှိတဲ့နေသာတွေကအနတ္တအချက်လက်ကြည့်တော့ဒီနည်းနဲ့ပဲဝိပဿနာဉာဏ်နဲ့ရှင်းတိုင်းတိုက်ပြီးတော့နောက်ဆုံးခုနယောဂိသေမအနုတ္တရဘောယောဂတွေကုံရာဖြစ်တဲ့အတုမရှိနိဗ္ဗာန်တဲ့အဲ့ဒီဒီရောက်သွားဟာ ပฏิဝေဒမဉ္ဇဉ်ကိုညာနဲ့ပေါ့လေနိဗ္ဗာန်မျက်မှောက်ပြုတဲ့သူဖြစ်သွားမှာအဲ့ဒါတတ္တမခေါ်ပါတယ်ပฏิပတိတတ္တမပฏิဝေဒတတ္တမတဲ့